ဒီဇင်ဘာလ6ရက်နေ့ည9နာရီခွဲအချိန်မှာဘုန်းကြီးတို့တရားဖို့စပါပြီတရားပွဲပြင်ပရာဌာနကတော့နေမျိုးရင်ဥနေမျိုးဇေယံသီလရှင်ပရိယတိစတဲ့တိုက်အတွင်းမှာရှိတဲ့ဓမ္မယုံကြီးအတွင်းမှာပါ ဘုန်းကြီးတို့မြတ်စွာဘုရားဟောကြားဆုံးမတဲ့တရားတော်တွေနာကြတဲ့အခါမှာမြတ်စွာဘုရားကိုရှေးဥစွာရှိခိုးပူဇော်ကြတော်ပြီးမှမြတ်စွာဘုရားဟောကြားဆုံးမတဲ့တရားတော်တွေရဲ့ဂုဏ်တော်ကိုလည်းပဲရှိခိုးပူဇော်ပြီးမှ အဲ့ဒီတရားတော်တွေအတိုင်းလိုက်တာပြည့်ပြန်တဲ့သံဃာတော်တွေကိုလည်းရှိခိုးပူဇော်ပြီးမှပဲတရားရှင်ရဲ့အဆုံးအမတရားတွေနာကြားကြရအောင်ဒါကြောင့်အခုဖရာရှိခိုးအကျင့်တရားရှိခိုးအကျင့်သံဃာရှိခိုးအကျင့်ဘုန်းကြီးရရှိရအိုင်ပေးပါမယ်ဘုန်းကြီးတို့ပြိဿက အတိဘယ်တိဘုရားရှင်ရဲ့ဂုဏ်တော်ဆင်ញံနှလုံးသွင်းပြီးတော့လိုက်ပြီးရှိခိုးပူဇော်ပါ။ကိုင်းလိုက်စွာကိုရောရိုင်းကိုရောရိုင်းဣလေတာခတိဣလေတာခတိချုပ်ပြငိမ့်လျက်ချုပ်ပြငိမ့်လျက်ဒုက္ခသာသိမ့်တော်မူပြီးသည်ဖြစ်၍ဒုက္ခသာ တတဝဝေနေတတိတွေကိုလည်းကိလေသာငြိမ်းကြောင်းဒီကောင်းညွန်ပြသို့ဆုံးမ၍ဒုက္ခအတွေ့တွေငြိမ်းစေတော်မူသောမြတ်စွာဘုရားကို တရားတော်မြတ်ကိုတတိတော်သည်ဤညိုမြတ်တို့လက်ဆုံးမို့၍ရှိခိုးကြောပါ၏ရှင်ဘုရား ကျေကျင့်မှန်စွာအရိယာဟုရှိပြာတန့်စင်သေအရှင်နဲ့နွယ်ဝင်အရိယာမြတ်တန် ဘုန်းကြီးတို့ဒီဇယံသီလရှင်ပြည့်တိစာသင်တိုက်အတွင်းမှာဘာတရားချင်းရမလဲလို့ဆိုတော့အခုအချိန်မှာအထူးလိုအပ်နေတဲ့မေတ္တာဘာဝနာတရားဘုန်းကြီးတို့ချင်းရမယ်မေတ္တာဘာဝနာတရားချင်းတဲ့အခါကျတော့ မေတ္တာဆိုတာပါလေမေတ္တာတရားကြောင့်ဘလို့အကျိုးတွေရရှိနိုင်တယ်လဲဘယ်လိုဆိုးကျိုးတွေပပျောက်နိုင်ပြီစေနိုင်တယ်လဲအဲ့ဒီမေတ္တာကိုဘလို့ပွားရမလဲပွားရမယ်မေတ္တာကဘယ်နှမျိုးပဲနှစားရှိတယ်အစရှိသည် ခွန်ကြီးတို့သွားနိုင်သမျှပြိဿနားလည်အောင်ရှင်းပြရမယ်ဘာဝနာမြတ်စွာဘုရားရဲ့အဆုံးအမတရားတော်တွေမှာမௌချပြုလို့ရမယ်ကောင်းမှုကုသိုလ်၃မျိုးဒါနသီလဘာဝနာ ဒါနစွန့်နိုင်သမျှစွန့်ကြဲသေးကထူတမ်းခြင်းသီလကိုယ်နဲ့နှုတ်အပြည့်ကင်းအောင်ဆောင်စည်းထိမ့်သိမ့်ခြင်းဘာဝနာမိမိသန္တာ၌ဖြူစင်သောစိတ်များဖြစ်ပွားအောင်လေ့ကျင့်ပွားများအထုတ်ခြင်းအဲဒီကောင်းမှုကုသိုလ်၃မျိုး ဒါနအကင်းတဲ့အခါဒါနအပြုသီလအကင်းတဲ့အခါသီလစောင့်တည်စောင့်ထိတ်ဘာဝနာအကင်းတဲ့အခါဘာဝနာပွားများအားထုတ်သုံးမျိုးလုံးအကင်းတဲ့ဆိုသုံးမျိုးလုံးအားထုတ်နှမျိုးပဲအကင်းတဲ့ဆိုလို့ရှိရင်နှမျိုးပဲအားထုတ်အဲဒါလိုအားထုတ်လို့ရှိရင်ကုသိုလ်ကြီးပဲကုသိုလ်ဆိုတာ အနဝိဇ္ဇအပြစ်ကင်းခြင်းသဘောရှိတယ်။ဘာကြောင့်လဲဆိုတော့ဒုက္ခဝိပါကလက္ခဏာကောင်းကျိုးချမ်းသာကိုပေးတတ်တဲ့သဘောရှိလို့ကုသိုလ်ကောင်းမှုပြုလုပ်တဲ့လူဟာကောင်းကျိုးချမ်းသာရတာမဟုတ်တာပဲ။ဒါကြောင့်ဒီကုသိုလ်ကောင်းမှုဟာအပြည့်ကင်းတယ် ဒီနည်းပြောမဲ့ဆိုရင်ကောင်းကျိုးချမ်းသာကိုရစေနိုင်တဲ့အတွက်အပြစ်ကင်းတဲ့အလောက်ကူသမျှကောင်းမှုကုသိုလ်ကြီးပဲကောင်းကျိုးချမ်းသာကိုရစေနိုင်တဲ့အတွက်အပြစ်ကင်းတဲ့အလောက်ကူသမျှကောင်းမှုကုသိုလ်ကြီးပဲဒါနဆင်ပြေပိကဒုရနဲ့အပြစ်မရှိဘူးအပြစ်ကင်းတဲ့ စင်ရဲပေးကလူတန်းတဲ့အတွက်မိမိမှာဘဝသံပတိဘဝသံပတိရှိတဲ့ဥစ္စာကြည့်လို့ရဆိုတဲ့အကျိုးရနိုင်တယ်။တိလကိုယ်နဲ့နှုတ်ပြည့်ခင်အောင်ဆောင်ပြီးချိန်သိမ့်တယ်။နှုတ်ကအပြစ်မကင်းတာမပြောမိအောင်ကိုယ်ကအပြစ်မကင်းတာမလုပ်မိအောင်ဆောင်ပြီးချိန်သိမ့်တယ် အဲဒါလို့စောင့်ပြီးထိမ့်သိမ့်နိုင်တဲ့အတွက်ရနိုင်တဲ့အကျိုးကဒီဘဝမှာလည်းပဲအများချစ်ခင်လေးစားတယ်လာမဲ့လာမဲ့ဘဝတွေမှာလည်းပဲဒီစင်ကြဲတဲ့သီလရဲ့အကျိုးအနေနဲ့မြင့်မြတ်တဲ့အမျိုးမှာဖြစ်နိုင်တယ်ရုပ်စိတ်ငါးတင်နဲ့လှပခြင်းဆိုတာဖြစ်နိုင်တယ် အများရဲ့ကြီးညိုယုံကြည်ကိုးစားခြင်းကိုခံရတယ်ဒါကြောင့်မလို့ကိုကျင့်ဒီလာကြည်စုံစင်ကြအောင်ဒီလာဆောင်ထင်ရတယ်ဘာဝနာတရားပွားများအထုတာကတော့မိမိစိတ်ထဲမှာမကောင်းတဲ့စိတ်မိုက်စိတ်ရိုင်းစိတ်ညစ်စိတ်မဲဖြစ်တဲ့အကုသိုလ်စိတ်တွေ မဝင်မဲနဲ့ဖြူစင်တဲ့ကုသိုလ်စိတ်လေးတွေကြီးဖြစ်အောင်မိမိစိတ်ကိုလေ့ကျင့်ပွားများအထုကအဲဒီလိုအထုခြင်းကြောင့်မိမိတဏ္ဍာမှာညင်မဲတဲ့စိတ်တွေလဲပြီးတော့ဖြူစင်တဲ့ကုသိုလ်စိတ်တွေများပြီဆိုလို့ရှိရင်ဆင်းရဲနဲ့ပြီးချမ်းသာများတယ်အပြည့်အစုံပြည့်ပြာအထုနိုင်လို့ အထာတမဲ့ဉာဏ်ရပြီးအထီးအထုံနိုင်လို့ရှိရင်အထာတမဲ့ဉာဏ်ကစိတ်အငြင်းမဲ့ကိလေသာစိတ်တွေကိုလုံးဝအမြင့်ပြအကျွင်းကြံမရှိပယ်သနိုင်တဲ့အတွက်ဖြူစင်တဲ့စိတ်ကြီးပဲမိမိသဏ္ဍာန်ဖြစ်တော့အမြဲတစေချမ်းသာတယ်ဒါကြောင့်ဒီကောင်းမှုကုသိုလ်သုံးခုဟာ အကြောင်းဒီမျိုးတိုင်းပြရတယ်အကြောင်းဒီမျိုးလို့ရှိရင်လက်လက်မလွတ်စေရဘူးဒါနအကြောင်းဒီမျိုးတဲ့အခါဒါနပြုသီလအကြောင်းဒီမျိုးတဲ့အခါသီလဆောက်တည်ဆောင်တဲ့ဘာဝနာအကြောင်းဒီမျိုးတဲ့အခါဘာဝနာပွားများအထုဒီတော့ဘာဝနာပွားများအထုတဲ့အခါမှာဖြစ်စေဒါနပြုတဲ့အခါမှာဖြစ်စေ သီလစင်ကြယ်အောင်စောင့်ထိန်ပြီးတော့ဒါနပြုရင်သီလစင်ကြယ်အောင်စောင့်ထိန်ပြီးတော့ဘာဝနာတရားအထုတ်ရင်ပိုးပြီးတော့ထိရောက်တယ်စင်ကြယ်တဲ့သီလကိုအခြေခံပြီးတော့လူဒါန်နဲ့ဒါနကုသိုလ်ဟာတခြားဒါနကုသိုလ်တွေလည်းပိုးပြီးတော့ကြီးမားတဲ့လို့ပြီးတယ်ဒါကြောင့်လည်းဒါနပြုတဲ့အခါ အနည်းဆုံး၅ပါးသီလဖြစ်ဖြစ်ဆောက်တည်ဆောင်ထိန်ပြီးမှဒါနပြုရထို့တူပဲဘာဝနာတရားပွားများအထုတ်တဲ့အခါမှာစိတ်တည်ငြိမ်မှုသမာဓိရဖို့သမထဘာဝနာပဲအထုတ်အထုတ်ယုံနာတို့ရဲ့အနိစ္စဒုက္ခအနတ္တသဘောသိတဲ့ဝိပဿနာဘာဝနာပဲအထုတ်အထုတ်သီလအခြေခံပြီးတော့အထုတ်ရတယ် သီလပြည့်စုံစင်ကြယ်မှဘာဝနာလုံအောင်ခရီးရောက်တယ်တမာရီဘာဝနာမှာလည်းတမာရီသင်္ကောင်းအားကောင်းနဲ့ရသီလပြည့်စုံစင်ကြယ်မှဝိပဿနာဘာဝနာမှာလည်းပဲဝိပဿနာဉာဏ်နဲ့ရှင်းရှင်းသာသာဖြစ်ပြီးယုတ်ဘောနာသဘောသိတယ်ဒါကြောင့်အဲ့ဒီကောင်းမှုကုသိုလ်၃မျိုးမှာဒါနပဲပြုပြုဘာဝနာပဲအာထုအာထု အခြေခံဖြစ်တဲ့သီလစင်ကြယ်အောင်ဆောင်သိရတယ်သီလစင်ကြယ်အောင်ဆောင်သိရင်ဒါနအကျိုးကျေးဇူးများတာဘာဝနာတရားမှာခရီးရောက်တာဒါအပြင်တခြားတခြားလောကီကျိုးတွေလည်းပဲရသီလစင်ကြယ်အောင်ဆောင်သိလို့ရှိရင် ကောင်းကျိုးချမ်းသာတွေလောကီကျိုးရောလောကုတ္တရာကျိုးရောရနိုင်သလိုသီလမစင်ကြယ်လို့ကိုကျင့်သီလပျက်စီးပြီဆိုလို့ရှိရင်လည်းပဲဆိုကြဆင်းရဲကြိုးကပုံချရတယ်ဒီတော့အ ਨੇ ဆုံးအပြင်၅ပါးသီလတတ္တဝရဲ့ပဲတတ်ခြင်းမှရှောင်ခြင်းမှဤသူဘပစ္စည်းမတရားယူခြင်းမှရှောင်ခြင်းမှဤ ကာမဂုဏ်တို့၌ဖောက်ဖောက်ပြန်ပြန်ခြင်းနှင့်မှရှောင်ခြင်းပါ၏လိမ်ပြောခြင်းမှရှောင်ခြင်းပါ၏အယက်သေးစားတောက်စားခြင်းမှရှောင်ခြင်းပါ၏ဆိုတဲ့တိဋ္ဌာဘုံ၅ပါးကိုပဲလုံခြုံအောင်စောင့်သိရင်ကိုခြင်းသီလစင်ကြဲသွားပြီစင်ကြဲတော့ကောင်းရရတာသိတယ်လေအဲ့ဒီတိဋ္ဌာဘုံ၅ပါးမှာ တဘာဝမလုံးကြုံရင်အဲ့ဒီတဘာအတွက်ဆူကျူးဆင်းရဲကြရတယ်၅ပါးလုံးတာမလုံးကြုံမဲနဲ့၅ပါးလုံးလုံးကျုပ်ပြီတယ်ဆိုလို့ရှိရင်တော့ကြီးမားများပြားတဲ့ဆူကျူးဆင်းရဲကြရတယ်ဒါကြောင့်သီလပျက်စီးခြင်းကြောင့်ရနိုင်တဲ့ဆူကျူးများသီလစင်ကြယ်ခြင်းကြောင့်ရနိုင်တဲ့ကောင်းကျိုးများကိုဘုရား ပါဠိတော်အထကထာများကထုတ်ပြီးတော့ဆောင်းလုပ်စီပြီးတော့ပေးထားတယ်အဲဒါဘုန်းကြီးတို့ပြိဋ္ဌာရဲ့လက်ထက်မှာဆောင်းလုပ်စာရွက်ကလေးတွေရှိတယ်အဲဒီဆောင်းလုပ်စာရွက်ကလေးတွေထဲမှာသီလပျက်စီးခြင်းဤဆိုကြများသီလစင်ကြယ်ခြင်းဤကောင်းကျိုးများစသည်ဖြင့်ပါတယ်အဲ့ဒါကိုဘုန်းကြီးတို့ပြိဋ္ဌာ အတိတ်ပဲသိပြီးတော့ဖြည်းဖြည်းသဘောသဘာဝဆင်ញင်နှလုံးသွင်းသွင်းပြီးတော့ရွတ်ဆိုရမယ်သီလပစ္စည်းတွေဘယ်လိုစူးကျူးတွေရတယ်သီလစင်ကြယ်ဘယ်လိုကောင်းကျိုးတွေရတယ်ဆိုတာဉာဏ်နဲ့သဘောနဲ့စိတ်ထဲနှလုံးထဲမှာဝင်သွားလို့အရေးကြီးတယ်ဒီတော့ခေါင်းစည်းကစပြီးဖြည်းဖြည်း မှန်မှန်သဘောကိုစဉ်းစားပြီးတော့ယုတ်ဖတ်ပါသီလပျက်စီးခြင်းဤဆိုလိုများဆိုသီလပျက်စီးခြင်းဤဆိုလိုများသီလ ပြစ်ကင်းတာတွေပဲပြောအပြစ်ကင်းတာတွေပဲလုပ်တာဒါသီလရှိနေပါပဲအပြစ်မကင်းတာတွေပြောအပြစ်မကင်းတာတွေလုပ်ရင်တော့ဒါသီလမရှိရဘူးကိုကျင်တွေကပြက်တယ်အပြစ်ကင်းတာပဲပြောအပြစ်ကင်းတာပဲလုပ်တယ်ဆိုရင်သီလစင်ကြယ်တယ်ကိုကျင်တွေကပြည့်စုံတယ်အဲဒါလို့ကိုကျင်တရားပြည့်စုံပြီဆိုတဲ့အခါကျတော့မိမိရဲ့ကိုကျင်တရားကိုပြန်စဉ်းစားမိတာစိတ်က ကြည်လင်နေရှင်ပြတယ်ဝမ်းသာတယ်နှစ်သက်တယ်အားရတယ်ဒီနတ်အပြည့်ကိန်းနာတွေပဲပြောမိတယ်အပြည့်ကိန်းနာတွေပဲလုပ်မိတယ်အပြည့်မဲ့ကိန်းနာတွေမပြောမိမလုပ်မိအဲဒါလို့မိမိကိုယ်ကိုပြန်ပြီးတော့စဉ်းကျင်စဉ်းစားကြည့်လိုက်လို့အပြည့်ကင်းတဲ့အပြောအပြည့်ကင်းတဲ့အလုပ်ပဲတွေ့ရတော့ စိတ်ထဲမှာကြည်နုနှစ်သိမ့်အားရမှုချမ်းသာမှုတွေရှိတော့အဲ့ဒီစိတ်ကချမ်းသာတဲ့စိတ်ကအကြောင်းထောက်ပံ့ပြုလို့သမထဘာဝနာအထုတ်လဲသမာဓိဉာဏ်နဲ့ရတယ်ဝိပဿနာဘာဝနာအထုတ်လဲသမာဓိဉာဏ်နဲ့ရတယ် ဘာဝနာအမထုတ်ဘူးဆိုလည်းပဲအခုပြောခဲ့တဲ့ကောင်းကျိုးတွေရတာမဟုတ်ချဘူးအဲဘာဝနာအထုတ်တဲ့အခါမှာတော့အဲဒီသီလစင်ကြယ်အောင်အထူးပဲစောင့်ရှောက်ရသီလစင်ကြယ်အောင်စောင့်ရှောက်နိုင်တယ်ဆိုတာယရဏသုံးပါးကံကံရဲ့အကျိုးတရားယုံကြည်မှ သီလစင်ကြအောင်ဆောင်ရှောက်ဖို့မြတ်စွာဘုရားကိုလည်းယုံကြည်တယ်မြတ်စွာဘုရားဟောထားတဲ့တရားတော်ကိုလည်းယုံကြည်တယ်မြတ်စွာဘုရားရဲ့တတိသားကံတော်တွေကိုလည်းယုံကြည်တယ်အဲ့လိုယုံကြည်တဲ့အခါကျတော့မြတ်စွာဘုရားရဲ့တရားတော်တွေမှာကံကံရဲ့အကျိုးတရားဆိုတဲ့သဘောတရားပါလူရင်းကတော့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတဲ့သဘာဝပဲ အဲ့ဒါကိုပဲကံကံရဲ့အကျိုးတရားလို့ခေါ်တယ်။ကံဆိုတာအလုတ်ကံရဲ့အကျိုးတရားဆိုတာအလုတ်ကြောင့်ဖြစ်ပေါ်လာတဲ့အကျိုးမကောင်းတာအပြစ်မကင်းတာကိုလောက်ရမှာရှက်တယ်မလောက်ဘူးစကြပါလို့ အရက်ဒေသတောက်စားတာဟာအပြစ်မကင်းဘူးမကောင်းဘူးအကုသိုလ်ပဲဒါကြောင့်မင်္ဂလာတုတ်ဒေသနာတော်မှာတောင်မှတခြားမကောင်းမှုအကုသိုလ်တွေလည်းကုမထဲပဲနဲ့သီးခြားပေါ်လွင်နေရင်လို့ဒီရဲ့ဒေသတောက်စားခြင်းဆိုတဲ့မကောင်းမှုအကုသိုလ်ဟာဖြစ်ရင် ဆိုကြဆင်းရဲရုပ်ပြီးတယ်သူ့ကိုရှောင်မှပဲကြီးပွားချမ်းသာတယ်မင်္ဂလာဖြစ်တယ်လို့မိတ်အာရတိဝိရတိပါပါမိစ္ဆပါဏာကတယမောအပမဒောသဓမ္မေတုဧတံမင်္ဂလမုဒ္ဓမံမိစ္ဆပါဏာသတယမောအယတေဘူးရည်ကြီးကို မတရိတရားအစိတ်သာဟုဝေစွာကြောင်းခြင်းမြင်သည်၎င်းဝါမေဇာပါဏာကသံယမောအယတိမူယီကြီးကိုမတရိတရားအစိတ်သာဟုဝေစွာကြောင်းခြင်းမြင်သည်၎င်းဝါပိလျောဒေတမူယတ၍မကတတိရှက်မရှိပဲ ကိုရှိအဖို့ဝင်လုံးကြအောင်နှုတ်လို့ကိုလွတ်တင်နိုင်လို့၍ရွေးစွလွယ်မှအပြစ်များသည်တောက်စားသေးစားမှုရစာကိုတဏမလိန်ဆောင်စည်းသိမ့်သိင်းခြင်းမိလေဥဒ္ဓမံချမ်းသာဆောင်တာလွန်သူမြတ်သည်မင်္ဂလာကြီးဝါချမ်းသာကြောင့်ကောင်းမြတ်သောမင်္ဂလာပါပေ၏ ဒီရက်သေးတာတောက်စားတာဟာဖြစ်ရင်တတိမေလျောခြင်းရဲ့အကြောင်းအရှက်မရှိခြင်းအကြောက်လန့်မရှိခြင်းဒီတွေဥတ္တပပျက်စီးခြင်းရဲ့အကြောင်းပဲတတိမေလျောလို့ဒီတွေဥတ္တပအရှက်အကြောင်းမရှိတော့ဘူးဆိုရင်တော့မကောင်းမှုအကုသိုလ်ကိုလွယ်လွယ်နဲ့ပြောလွယ်လွယ်နဲ့ ပြုတော်တာပဲဒီလိုဆိုလို့ရှိရင်ဆိုကြဆင်းရဲလို့ရတာသိကြတယ်လို့နားလေသဘောပေါက်တော့ဒီရက်တွေကတောက်စားဟာတောက်စားတာအပြစ်မကင်းဘူးအပြစ်ရှိတယ်လို့ဆိုတော့ဒီအပြစ်ရှိတဲ့အပြစ်မကင်းတဲ့အလုပ်ကိုလုပ်ရမှာရှက်တယ်သိတယ် ဒီပြင်မတင်တဲ့အလုပ်ကိုလုပ်လိုက်လို့ရှိရင်သူ့ကြောင့်ဖြစ်ပေါ်လာတဲ့ဆိုးကျိုးဆင်းရဲကျိုးရမှာကြောက်တယ်ဝတ္တပါအဲ့လိုအရှက်အကြောက်နှစ်ပါးရှိလာတော့အရက်နေသာတောက်သားမှုမပြုတော့ဘူးရှောင်ကျင်နေဒါကလည်းခုနပြောသလိုမြတ်စွာဘုရားဟောထားတဲ့တရားတော်တွေ ဒီလောက်ဟာပြည့်စုံတယ်ဆိုတာယုံကြည်မှဒီဟိရိယအတ္တပါအရှက်ကြပါကတ္တမယုံကြည်တဲ့လူကြတော့ရှေ့ရမလည်းမသိဘူးကြောက်ရမလည်းမသိဘူးတတ္တဝရဲ့တလည်းတတ္တာပဲသူများပစ္စည်းလည်းမတရားယူတာပဲကာမဂုဏ်တွေမှာလည်းမောက်မောက်မမဖောက်ဖောက်ပြန်ပြန်ကျင့်တာပဲလိန်ပြောတယ်ဆိုတာကတော့သူတို့ လွယ်လွယ်လေးနဲ့လုပ်တဲ့အကုသိုလ်အလုပ်ပဲအရက်ဒေသာတောက်စားတယ်ဆိုတာလည်းပဲရေတောက်တယ်လို့ပဲအောင်မိကြအဲ့ဒါဘာကြောင့်လဲလို့ဆိုတော့ဘုရားရှင်ဟောထားတဲ့ဒီလုပ်ငန်းတွေဟာဒီအလုပ်တွေဟာအပြစ်မကင်းဘူးသူတို့ကိုလုပ်ရင်ဆိုးကျိုးဆင်းရဲကျိုးရမှာသိကြတယ်ဆိုတဲ့ အထုံးအမှကိုတရားတော်ကိုအတိအကျမယုံကြည်တော့ရှေ့ရမလည်းမသိဘူးကြောက်ရမလည်းမသိဘူးအရှက်အကြောင်းမရှိတဲ့အခါကျတော့ဒီကံ၅ပါးလုံးလွယ်လွယ်နဲ့လွန်ကျူးမိတာပဲအဲ့ဒီအခါကျတော့ကိုကျင့်သီလပြည့်ရောသီလမစင်ကြယ်ဘူးသီလပြည့်ရှိတယ် ဒါကြောင့်သီလလုံခြုံဖို့ကိုကျင့်သီလစင်ကြယ်ဖို့ဆိုတာဣရိဝတ္တပါအဆက်ကြောင့်တရားရှိလို့လေအဲ့ဒီအဆက်ကြောင့်တရားရှိဖို့ရာကလည်းပဲမြတ်စွာဘုရားဆုဆုံးမတဲ့အဆုံးမတရားတော်တွေအမှန်တန်တဘာဝကြတဲ့တရားတော်တွေကိုလက်ခံယုံကြည်နိုင်ဖို့လိုတယ်လက်ခံယုံကြည်နိုင်မှပဲ မြတ်စွာဘုရားကအပြစ်ရှိတယ်ဆိုတဲ့အလုပ်ကိုမလုပ်ပဲလောက်ရမှာရှက်တယ်ဒါကြောင့်ရှက်လို့ရှောင်းတယ်အဲ့ဒီအလုပ်လုပ်လို့ရှိရင်ဆိုကြိုးစင်ရဲ့ကျိုးရမှာယုံကြည်တယ်ဒါကြောင့်ဆိုကြိုးစင်ရဲ့ကျိုးကြောက်လို့ဒီလုပ်ကိုမလုပ်ဘူးရှောင်းတယ်ဒီတော့သီလလုံယုံတယ်ဒါသီလမကြာခဏချိုးဖောက်နေတဲ့ပုဂ္ဂိုလ်တွေ တ္တဝရဲ့ပဲတတ္တယသူဝပစ္စည်းမတရားယူတယ်ကာမဂုဏ်တွေမှာမောက်မောက်မမကျင့်တယ်အထထလိန်နေညာတယ်အယက်ပိစာတောက်စားတယ်ဒါအရှက်မရှိအကြောင်းမရှိလို့ယူလွတ်တာလေတဏှီရှက်ရမှန်ကြောက်အမှန်မသိလို့ယူလွတ်တာလေဘာကြောင့်အရှက်မရှိအကြောင်းရှိလဲဘာကြောင့်ရှက်ရမှန်ကြောက်အမှန်မသိတယ်လဲလို့ဆိုတော့ မြတ်စွာဘုရားရဲ့အဆုံးအမတော်ကိုနားမလဲလို့နားလဲပြန်တော့လည်းပဲမယုံကြည်လို့ဒါကြောင့်ဒီဆုံးမတွေနဲ့ဆိုင်ကျင်မဲ့အလုပ်တွေလုပ်ရမှာမရှက်ဘူးဒီတော့လုပ်တယ်မကြောက်ဘူးဒီတော့လုပ်တယ်လုပ်တော့ဒီလားမလုံုံတော့ဘူးကိုရှင်တရားပြည့်စုံတယ် ကိုကျင်တရားပြည့်စည်ပြီဆိုလို့ရှိရင်တော့သုံးမရတော့ဘူးလောကမှာသုံးမရတဲ့ပုဂ္ဂိုလ်လူတိုင်းယွန်းတဲ့အဲ့ဒီပုဂ္ဂိုလ်မျိုးတွေ့ရတဲ့လူတိုင်းကယွန်းတဲ့မလေးစားဘူးချစ်ခင်ဘူးအဲ့ဒါလောကမျက်မြင်ဖြင့်တွေ့ရကြုံရတဲ့အကျိုးတရားအမြတ်စွာဘုရားဟောတာတော့ခဏပြိဋ္ဌာရွတ်တဲ့အတိုင်းပဲ သီလခေါ်ဆိုကိုကျင့်တရားပြည့်စည်ညာမှုဇီးပွားလည်းပြည့်နာမည်ပြည့်၍ရွှေရှဲကြောက်ခြင်းပွဲလဲခြင်းဤသေခြင်းဆိုင်လတတိလွတ်လျက်ရောက်လာဒုက္ခတိဆင်းရဲပြီးသည်ယာဤသူတို့များစွာသည် အဲဒါကြောင့်ဒီဆိုးကျိုးတွေမရအောင်အနည်းတစ်ပေကောင်းကျိုးပဲရအောင်သီလပြည့်စုံစင်ကြယ်ဖို့ကိုရှင်တရားကောင်းဖို့အရေးကြီးတယ်အဲ့ဒီသီလပြည့်စုံစင်ကြယ်လို့ကိုရှင်တရားကောင်းရင်အခုပြောတဲ့လောကီကျိုးတွေလည်းရတယ်နောက်လောကုတ္တရာကျိုးဆက်ဆက်လည်းရအဲ့ဒီလိုသီလစင်ကြယ်ဖို့ အတွက်ခုနပြောတဲ့ရှိရိပတ္တပါအရှက်အကြောက်ရှိဖို့လိုတယ်အဲ့ဒီအရှက်အကြောက်ရှိဖို့လိုရှိဖို့ရာအတွက်မြတ်စွာဘုရားမြတ်စွာဘုရားဆုဆုံးမတဲ့တရားတော်တွေမြတ်စွာဘုရားရဲ့တပိဋကသံဃာတော်တွေအဲ့ဒီယရဏသုံးပါးနဲ့မကောင်းတာလုပ်ရင်မကောင်းကျိုးရတယ်ကောင်းတာလုပ်ရင်ကောင်းကျိုးရတယ်ဆိုတော့ တန်ခါရဲ့အကျိုးတရားကိုယုံကြည်ဖို့လိုတယ်အဲဒါလိုယုံကြည်ပြီဆိုလို့ရှိရင်တော့အရှက်အပြောက်ဝင်လာတဲ့အတွက်အပြစ်မကင်းတာရှက်လို့ကြောက်လို့မလုံမပြောတော့သီလစင်ကြယ်တယ်သီလဆိုတာကိုယ်နဲ့နှုတ်အပြစ်ကင်းအောင်ဆောင်ပြီးထိန်းသိမ်းတာကိုကအပြစ်မကင်းတာမပြောမိအောင် နှုတ်ကအပြစ်မကင်းတာကိုယ်ကအပြစ်မကင်းတာမလုပ်မိအောင်နှုတ်ကအပြစ်မကင်းတာမပြောမိအောင်တောင်းပြီးထိမ့်သိတာလေအပြစ်ကင်းတာတွေပဲလုပ်မိအောင်အပြစ်ကင်းတာတွေပဲပြောမိအောင်တောင်းပြီးထိမ့်သိတာအဲ့ဒါလိုသီလလုံုံပြီးဆိုတော့ခါဆိုတော့ကပြောတဲ့အတိုင်းမိမိသီလကိုပြန်ဆင်ញင်မိတိုင်းစိတ်ထဲမှာကြည်လင်တယ်ကျဉ်းနုတယ်ဖြစ်ပြတယ် ငါအပြစ်ကင်းတာတွေပဲပြောမိတယ်အပြစ်ကင်းတာတွေပဲလုပ်မိတယ်အပြစ်မကင်းတဲ့အလုပ်သူတို့ကထိခိုက်နေတာစီမဲ့အလုပ်မိမိထိခိုက်နေတာစီမဲ့အလုပ်တွေငါဘယ်တော့မှမလုပ်ခဲ့ဘူးသူတို့ကထိခိုက်နေတာစီမဲ့အပြောမိမိထိခိုက်နေတာစီမဲ့ပြောတယ်ငါဘယ်တော့မှမပြောခဲ့ဘူးဒါကြောင့်မလို့ငါကိုယ်တော့ဟာအပြစ်ကင်းပြီးဖြူစင်နေတယ်လို့ပြန်စဉ်းစားမိတိုင်းစိတ်ကြည်လင်ကျွမ်းကြတော့ ဝမ်းမြောက်ဝမ်းသာဖြစ်လို့နှစ်သိမ့်မှုပီတိတွေဖြစ်အာရကျဉ်းမှုတွေဖြစ်ကိုယ်ရောစိတ်ဘောချမ်းသာအဲ့ဒါလိုချမ်းသာတော့အဲ့ဒီချမ်းသာတဲ့စိတ်နဲ့တာဘာဝနာတရားပွားများအထုတ်ပြီဆိုရင်သမထဘာဝနာအထုတ်လဲသမာဓိဉာဏ်ဉာဏ်ရဝိပဿနာဘာဝနာအထုတ်လဲသမာဓိဉာဏ်ဉာဏ်ရပြီးတော့ဝိပဿနာအမြင်ဉာဏ်မြင်နေဆက်သက်တာဖြစ်တယ် ကောင်းသောနတံကံတရားနှင့်သုံးပါးယရနာယုံရင်လေသောကံပြုရာရှက်ကြောင်များလို့သီလတရားလုံးယုံပေသီလလုံးနဲ့ကြည်ရွှင်နှံလို့ဝန္တာအာရနှစ်သက်ပေနှစ်သက်သောခါကိုယ်စိတ်ငြိမ်ယူ ငြိမ်းအေးချမ်းသာရသလေချမ်းသာလေပြီတမာတိရ၏ဉာဏ်မြင်တွေချမ်းသာတဲ့ကိုယ်စိတ်နဲ့ဘာဝနာပွားတော့စိတ်ဉာဏ်ဉာဏ်ကြီးငြိမ်းပြီးတော့တမာရိရတယ်ဝိပဿနာဆိုလို့ရှိရင်တမာရိရတာနဲ့မြတ်ဝိပဿနာဉာဏ်နေမိမိခန္ဓာမှာ ဝိပဿနာဉာဏ်မြင်နေဖြစ်ပြီးတော့ဝိပဿနာဉာဏ်မြင်ကုန်ဆုံးတော့မဲ့ဉာဏ်မြင်ဘုံဉာဏ်မြင်ကြည့်ရတယ်။ဒါကြောင့်ချမ်းသာလေပြီသမာဓိရဤဉာဏ်မြင်တွေကဲလိုက်ဆိုကြည့်အောင်ကောင်းဆိုမတံကပ္ပယနှင့်သုံးမယရဏယုံရင်လေး သောကပြုရာရှက်ကြောင်များလို့သောကပြုရာရှက်ကြောင်များလို့သီလတရားလုံးုံပေသီလတရားလုံးုံပေသီလလုံးလေးကြည်ရွှင်လန်းလို့သီလလုံးလေးကြည်ရွှင်လန်းလို့ဝန္တာအာရနှစ်သက်ပေ တိယာဤယာဤဉာဏ်မြင်တွေကောင်းသောမတန်ကံတရားနှင့်သုံးမယရနာယုံရင်လေသောကံပြုရန်ရှက်ကြောင်များလို့သောကံပြုရန်ရှက်ကြောင်များလို့သီလတရားလုံးယုံ လလုံလေးကြည်ရှင်လန်းလို့သီလလုံလေးကြည်ရှင်လန်းလို့ဝန္တာအာရနှစ်သက်ပေဝန္တာအာရနှစ်သက်ပေနှစ်သက်သောခါကုစိတ်ငြိမ့်လို့နှစ်သက်သောခါကုစိတ်ငြိမ့်လို့ငြိမ့်အေးချမ်းသာရသလေငြိမ့်အေးချမ်းသာရသလေချမ်းသာလေပြီသမာဓိကြ၏ ီလလုံုံလို့ရှိရင်မိမိရဲ့မေတ္တာဘာဝနာဟာထိရောက်တယ်သီလလုံုံတယ်ဆိုတာအခုနပြောသလိုအပြစ်မကင်းတာပြုလို့ရမှာရှက်တဲ့ရှိပြီအပြစ်ကင်းတာပြုလို့ရမှာကြောက်တဲ့ဥတ္တပအဲ့ဒီရှက်စိတ်ကြောက်စိတ်ရှိလို့သီလလုံုံ ကျက်စိတ်ကြောက်စိတ်ရှိတယ်ဆိုကြတဲ့ကအဲ့ဒီပုဂ္ဂိုလ်ဟာစိတ်ထားကောင်းတဲ့လူလားစိတ်ထားဆိုးတဲ့လူလားစိတ်ထားကောင်းတဲ့လူပေါ့စိတ်ထားဆိုးတဲ့လူကအရှက်ကြောက်ရှိမလားမရှိဘူးကံငါးပါးအထထအကျဉ်းကြီးမှမှကျူးလွန်နေတာပဲဒါတော့ဆိုလိုတာက စိတ်ကောင်းရှိရင်သီလလုံခြုံတယ်စိတ်ကောင်းမရှိရင်သီလမလုံခြုံဘူးဒီလိုအကျဉ်းချင်းဖာမှာကံ၅ပါးဖြစ်စေ၄ပါးဖြစ်စေ၃ပါး၂ပါးဖြစ်စေ၁ပါးဖြစ်စေအထက်ထကျူးလွန်နေတယ်ဆိုလို့ရှိရင်သူဟာစိတ်ကောင်းမရှိလို့ကျူးလွန်နေတာပဲမဟုတ်ပြီလားအဲသူ့ကိုစိတ်ကောင်းရှိတယ်လို့သတ်မှတ်နိုင်ပါမလားမသတ်မှတ်နိုင်ဘူးဘယ်လိုပဲသတ်မှတ်ရမလဲ စိတ်ကောင်းမရှိဘူးလို့ပဲသတ်မှတ်ရအဲ့တော့စိတ်ကောင်းမရှိဘူးဟာသူစိတ်ကဘုမကောင်းမှမကောင်းမဲ့မကောင်းတဲ့စိတ်သူစိတ်ထဲရှိနေရင်အဲ့ဒီစိတ်ဟာတကောပတ္တိရှိပါမလားမရှိဘူးကောင်းတဲ့စိတ်ဖြူနေဖြူစင်တဲ့စိတ်ကမှတကောတတ္တိရှိတာမဟုတ်လားဟိုရှိကရသေးတယ် ဇံဝင်ကားပြီးတော့တကုတ်ဖန်ဆင်းတဲ့အခါကျတော့တကုတ်ဖန်ဆင်းလို့ရတယ်ရေရှိုးနိုင်တယ်မိုးပြနိုင်တယ်အစိုက်တဲ့တတ္တိတွေရတယ်ဆိုတာသူတို့စိတ်ဖြူစင်လို့လားညင်မဲလို့လားဖြူစင်လို့ပေါ့ညင်မဲနေလို့ရှိရင်စိတ်တောင်မှတည်ငြိမ်ရဲ့လားမတည်ငြိမ်တော့ဒီတကုတ်တတ္တိတွေရနိုင်မလားဒါကြောင့်ဖြူစင်မှသာရနိုင်တော့ အဲ့ဒီကံတစ်ခုဖြစ်စေနှစ်ခုဖြစ်စေကံ၅ပါးတည်းဟာတဘာဘာကိုအကျဉ်းချင်းမှန်မှန်လူနေတယ်နှစ်ပါးသုံးပါးအကျဉ်းချင်းမှန်မှန်လူနေတယ်ဆိုလို့ရှိရင်သူစိတ်ဟာတော်တော်ကိုယုံညံ့တော်တော်ကိုယုံညံ့ပြီးတော်တော်ကိုညင်မဲနေပြီဆိုလို့ရှိရင်သူစိတ်ဟာတကောတတ္တိချက်ပါလားအဲမထက်ဘူးဆိုလို့ရှိရင်သူလိုချင်တာသူရအောင်လို့လုပ်နိုင်ပါမလားမလုပ်နိုင်ဘူး စိတ်ဖြူစင်လို့ရှိမှစိတ်ကသဘောတတ္တိထက်လာတယ်အဲ့ဒီသဘောတတ္တိထက်လာမှပဲမိမိလိုချင်တာကိုရအောင်လုပ်လို့ရတယ်ဟုတ်ကဲ့လားအဲ့ဒီတိုင်းပဲခုလည်းပဲသီလပြည့်စုံစင်ကြအောင်စောင့်ထိုင်နိုင်တယ်ဆိုလို့ရှိရဲ့အဲ့ဒီအချိန်မှာစိတ်ထားကောင်းနေတာသိကြပြီစိတ်ဖြူစင်နေတာသိကြပြီဒီလိုဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာသူလိုလားတဲ့ မေတ္တာဘာဝနာပွားများမှုကိုထိရအောင်မပွားနိုင်မပွားများနိုင်ပြီဘူးလားပွားများနိုင်တယ်နော်ဒါကြောင့်မလို့မေတ္တာဘာဝနာပွားလို့ရဆိုလို့ရှိရင်လည်းပဲသီလစင်ရအောင်စောင့်သိတခြားဘာဝနာပွားလို့လည်းသီလစင်ရအောင်စောင့်သိဒါနပြုလို့လည်းသီလစင်ရအောင်စောင့်သိအဲ့ဒါလို့ဆိုလို့ရှိရင်တို့အတဲကိုကြည့်တဲ့ မြတ်စွာဘုရားကအာကင်ခေယဆိုတဲ့သုတ်ဒေသနာတော်မှာမိန့်ကြားတယ်မိမိအလိုရှိတာတစ်စုံတစ်ခုခုကိုပြည့်စုံနေခြင်းနဲ့ဆိုလို့ရှိရင်တဲ့သီလပြည့်စုံစင်ကြယ်အောင်စောင့်ထိန်ပါသီလပြည့်စုံစင်ကြယ်အောင်စောင့်ထိန်ပါကျမ်းဂန်မှာပေါ်ပြထားတာရှိတယ်လေ ပြည့်စရာတောင်မှပဲတဲ့သီလပြည့်စုံစင်ကြယ်တယ်ဆိုလို့ရှိရင်သူ့မှာစွန့်ရည်တတ္တိတွေရှိလာတယ်ရှိကပြည့်စရာတရားပါသီလပြည့်စုံစင်ကြယ်အောင်သူစောင့်နေတယ်သူ့လုပ်ငန်းကဒါလုပ်ငန်းကတခြားပဲဒါပေမဲ့သီလကိုတော့သူစင်ကြယ်အောင်စောင့်နေတယ်စောင့်နေတဲ့အတွက်မြည်ရည်တွေကြီးလာတဲ့အခါကျတော့ လူတွေဘေဒုက္ခရောက်မှာတွေ့တော့ဘယင်ကအဲ့ဒီမြင့်ရေတွေကိုကြဘယင်ကကြိုးစားတဲ့ဒီမျိုးနဲ့မရဘူးအဲ့ဒီပြိတ္တာကသစ္စာဆိုလိုက်တယ်သူဟာဒီလောက်လောက်နေပြီပဲလို့သီလကိုရှင်းပြအောင်ဆောင်နိုင်ပါလေဒီသစ္စာစကားကြောင့်ဒီရေဟာ ထပ်ပြီးတော့အောက်ဘက်ကိုမစီးပဲနဲ့အညာပြန်လှန်ပြီးတော့ဆံပါလေလို့အဲ့ဒါလိုသစ္စာပြုလိုက်တဲ့အခါကျတော့ရည်ရည်ဟာအထက်အညာပြန်ဆံသွားတယ်ဒါကြောင့်အောက်ဘက်မှာရည်မကြီးတော့ဘူးအဲ့ဒါကျမ်းဂန်မှာပေါ်ပြထားတယ်ဘာကြောင့်ဒီအမျိုးသမီးဟာလိုအပ်တဲ့အကျိုးကြီးအောင်သူဘာကြောင့်လုပ်နိုင်တာလဲ သီလစင်ကြယ်လို့သီလစင်ကြယ်တော့သူစိတ်ကဖြူစင်တယ်ဖြူစင်တော့တကုတ်တတိထက်တယ်ဒီတော့သီလစင်ကြယ်အောင်စောင့်ထိန်လို့စိတ်ကောင်းနှလုံးကောင်းရှိစိတ်ဓာတ်ဖြူစင်တဲ့အပေါ်မှာမေတ္တာဘာဝနာပွားလိုက်တော့စိတ်ကပိုးပြီးတော့ဖြူစင်ပြီးအားရှိလာတယ် ဘာကြောင့်လဲလို့ဆိုတော့မေတ္တာဆိုတာဟိတာကာရပုဝတိလက္ခဏာမေတ္တာမေတ္တာမေတ္တာဆိုဒီမှာဟိတာကာရပုဝတိလက္ခဏာတတ္တဝါတို့၏အကျိုးစီးပွားကိုလိုလားသောအခြင်းအရာအဖြစ်ဖြစ်သောသဘောရှိ၏လူရင်းကတတ္တဝါတွေရဲ့ကောင်းကျိုးချမ်းသာလိုလားတဲ့စိတ်ကမေတ္တာစိတ်ပဲ ဟုတ်ကဲ့လားမေတ္တာစိတ်ဆိုတာဘယ်လိုဟာလဲအဲသတ္တဝါတို့ရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်သတ္တဝါတို့ရဲ့ကောင်းကျိုးချမ်းသာကိုလိုလားတဲ့စိတ်အဲတော့သတ္တဝါတွေရဲ့ကောင်းကျိုးချမ်းသာလိုလားတဲ့ဆိုတဲ့ကတ attva ကိုဖြီးပွားမျက်နှာကြတဲ့စိတ်ရှိပါမလားဖြီးပွားမျက်နှာကြတဲ့စိတ်ကယဉ်သေးတဲ့စိတ်ဒေါသဟုတ်တယ်မဟုတ်လား တတ္တဝါရဲ့ကောင်းခြင်းချမ်းသာလူလာတဲ့စိတ်ကမေတ္တာဖြူစင်တယ်ဒီတော့သီလဆောင်တိထားလို့ဘို့လို့မိမိသီလလည်းစင်ကြယ်နေတယ်စိတ်စင်လာလည်းပဲဖြူစင်တော့ဖြူစင်နေတဲ့ဒီအပေါ်မှာမေတ္တာပွားလိုက်ပြီဆိုတဲ့အခါကျတော့မိမိစိတ်စင်ဟာပိုးပြီးတော့ဖြူစင်မလာဘူးလားအဲ့ဒါလို့ဖြူစင်လာပြီဆိုလို့ရှိရင်တော့ ကောင်းကျိုးချမ်းသာဆက်ဆက်ရဖို့မသိကြဘူးလားသိကြတယ်ဣဒာကာရဘောဓိလက္ခဏာမေတ္တာမေတ္တာမေတ္တာဒီဣဒာကာရဘောဓိလက္ခဏာတ attva တို့၏အရှိအပွားကိုလိုလားသောအခြင်းအပြင်ဖြစ်သောသဘောရှိ၏ဒါဖြင့်အဲ့ဒီမေတ္တာစိတ်ရဲ့အလုကဘာလဲလို့ဆိုတော့ဟိတုပသံဟာရဂတာ မေတ္တာမေတ္တာဒိဟိတုပါသံဟာရရကတတ္တဝါတို့၏အကျိုးစီးပွားကိုကပ်၍ဆောင်တတ်သောလုပ်ငန်းကိစ္စရှိ၏မေတ္တာရဲ့အလုပ်ကတတ္တဝါတွေရဲ့စီးပွားကိုဆောင်ရွက်တဲ့အလုပ်ပဲတတ္တဝါတွေရဲ့ကျိုးဖြစ်အောင်ဆောင်ရွက်တဲ့အလုပ်ကမေတ္တာရဲ့အလုပ်ပဲအဲ့တော့မေတ္တာရဲ့အလုပ်ကတတ္တဝါရဲ့ အကျိုးစီးပွားဖြစ်အောင်လုပ်တယ်ဆိုလို့ရှိရင်မေတ္တာလည်းရှိနေတဲ့ပုဂ္ဂိုလ်ရဲ့အလုပ်ကဘာပါဖြစ်မလဲမေတ္တာရဲ့အလုပ်ကသတ္တဝါတွေရဲ့အကျိုးစီးပွားဆောင်ရွက်တဲ့အလုပ်ဆိုလို့ရှိရင်မေတ္တာစိတ်ရှိတဲ့ပုဂ္ဂိုလ်ရဲ့အလုပ်ကဘာဖြစ်မလဲသတ္တဝါတွေရဲ့အကျိုးစီးပွားကိုဆောင်ရွက်တဲ့အလုပ်ပဲပေါ့ဟုတ်ဘူးလား တတ္တဝါအကျိုးစီးပွားပြအောင်မလုပ်ဘူးတတ္တဝါအကျိုးစီးပွားပြအောင်လေလုပ်တယ်မိမိကိုယ်ရောမိမိအတွက်ရောသူတို့ဘာအတွက်ရောအဲ့ဒါမေတ္တာရဲ့လုပ်ငန်းကိစ္စပဲတဲ့ဒါသာခေါ်တာဒါကြောင့်မလို့ဒီမေတ္တာကိုကြကြနာနာပွားလို့မေတ္တာစိတ်ဓာတ်ရှိနေတဲ့ပုဂ္ဂိုလ်တွေကမေတ္တာကိုသူတို့ဘယ်လိုသဘောပေါက်တယ်လဲဆိုလို့ရှိရင်မေတ္တာဆိုတာ ယံကိုပယ်ပြောက်တတ်တဲ့တရားယံရိုးကိုပယ်ပြောက်တတ်တဲ့တရားတွေပဲလို့သဘောပေါက်တယ်တတ္တဝါရဲ့အကျိုးစီးပွားကိုဆောင်ရွက်တယ်ဆိုတဲ့ပုဂ္ဂိုလ်ကသူတစ်ပါးယံပြုပါမလားမပြုဘူးအဲ့တော့ယံကိုမပယ်ပြောက်ပြီလားအဲမေတ္တာကယံကိုပယ်ပြောက်ပြတယ်အဲ့တော့သူတစ်ပါးပေါ်ယံရိုးဘောထားမလား အဲ့တော့ရံမျိုးမပဲဖြောက်ပြီဘူးလားအဲမေတ္တာစိတ်နိမိတ်နာမှာဖြစ်အောင်အားထုတ်နေတဲ့ပုဂ္ဂိုလ်တွေကကြားလာတဲ့အခါကျတော့မေတ္တာကိုအဲ့လိုသဘောပေါက်လာတယ်မေတ္တာဆိုတာရံကိုပဲဖြောက်တတ်တဲ့တရားရံမျိုးပဲဖြောက်တတ်တဲ့တရားတွေပဲဒီကဘုန်းကြီးတို့တဏှာလုံးက ယုံယုံကြည်ကြည်နဲ့မိမိခန္ဓာမှာမေတ္တာစိတ်ထားဖြစ်အောင်အမြဲတမ်းတတ္တဝါတွေချမ်းသာကြလို့တဲ့မေတ္တာစိတ်ဖြစ်အောင်ပွားများနေကြမယ်ဆိုရင်တနိုင်ငံလုံးတူးနဲ့တူးရန်ရှိပါမလားရန်မျိုးကရှိပါမလားမရှိဘူးအဲ့ဒါလို့ဆိုလို့ရှိရင်တရားယုံနေတောင်းမှလူချင်းမှလူအပ်မယ် ရဲဌာနတွေလည်းမလိုအပ်တော့ဘူးစစ်တပ်တွေလည်းဖြတ်သိမ်းလိုက်တော့မဟုတ်ပြီဘူးလားဒါဖြင့်ဗျာစစ်တပ်တွေဖြတ်သိမ်းတော့တခြားနိုင်ငံကလာတိုက်တယ်လည်းလုပ်မလဲတနိုင်ငံလုံးသာမေတ္တာဘာဝနာပွားများနေတဲ့တခြားနိုင်ငံကလာပြီးတော့ဘလို့မှမတိုက်နိုင်ဘူးမြတ်စွာဘုရားကတတ္တိတုတ်ဆိုတဲ့ဒေသနာတော်မှာဘလို့မရကြတယ်လို့ဆိုတော့ မေတ္တာဘာဝနာပွားလို့မေတ္တာစိတ်ထားပြည့်နေတဲ့ပုဂ္ဂိုလ်ကိုတဲ့အလူတရေတပည့်အစရှိတဲ့ပုဂ္ဂိုလ်တွေကဒီကနာအောင်ကြအောင်ထိတဲ့အောင်ပြုဖို့ရကြိုးစားရင်အဲ့ဒီကြိုးစားတဲ့ဘလူတရေတပည့်အစိုက်တဲ့ပုဂ္ဂိုလ်တွေဟာဘာနဲ့တူတယ်လဲဆိုတော့ နှစ်ဖက်သွားရှိတဲ့ဓာတ်နှစ်ဖက်လုံးအသွားအင်မတန်ဆက်နေတဲ့ဓာတ်ကိုလက်နဲ့ပြင်းပြင်းဆုပ်ပြီးတော့ချိုးလိုက်တာနဲ့တူတယ်ဘယ်လိုရောပြိတာအသွားကနှစ်ဖက်ရှိတယ်တစ်ဖက်တည်းမဟုတ်ဘူးအဲ့ဒီနှစ်ဖက်သွားကလည်းသိပ်ပြီးဆက်တာပဲထိလိုက်တာနဲ့ရှာပြ အဲ့ဒါလောက်ထက်တဲ့နှစ်ဖက်သွားရှိတဲ့ဓာတ်ကိုဟုတ်လားလေးချောင်းလုံးတောင်ပြတ်သွားလဲမလဲချောင်းမဟုတ်လားမြတ်စွာဘုရားအဲ့ဒါမိတ်တယ်အဲ့ဒါလိုပဲတဲ့မေတ္တာဘာဝနာပွားနေတဲ့ပုဂ္ဂိုလ်ကိုဘလူတရေတပည့်အစိုက်တဲ့ပုဂ္ဂိုလ်တွေက ထိခိုက်အောင်လုပ်ဖို့နာကျင်အောင်လုပ်ဖို့ကြိုးစားရင်သူတို့ပဲပြန်ပြီးထိခိုက်တယ်တဲ့နှစ်ဖက်သွားရှိတဲ့ဓာတ်ကိုဆွဲပြီးကိုွေးလိုက်လို့ပဲအဲ့လိုမေးဟုတ်ကောမဟုတ်ဘူးလားဆိုတော့လောကမှာလည်းပဲမျက်မြင်တွေဟုတ်တာတွေရှိတယ်ဇတ်တော်ထဲမှာလည်းပဲမြတ်စွာဘုရားဟောတာရှိတယ် ဗာရာဏသီတစ်ချိန်ကဗာရာဏသီတိုင်းပြည်အုပ်ဆိုတဲ့မင်းကမင်းညက်တရားနဲ့ဆယ်ပါးနဲ့ညီညွတ်ပြီးတော့စိတ်ဓာတ်မြတ်ပြောပြောနဲ့တိုင်းပြည်ပြည်တွေပြည်သားတွေပေါ်မေတ္တာထားပြီးတကယ်ကိုပဲယုံဝင်သားရဲ့သနာချစ်ခင်စွာအုပ်ချုပ်တယ်အဲ့ဒါကိုဒီဘီရဲ့ တတ္တဝါပေါ်ဒီလောက်သနာညာတာတဲ့ဘယင်ဒီလောက်စိတ်ဓာတ်နုညံ့ပြော့ပြောင်းတဲ့ဘယင်ဟာသူတန်းကြီးသွားပြီးတော့တိုက်လို့ရှိရင်တော့အလွယ်နဲ့ရမှာပဲဆိုပြီးတော့တခြားတိုင်းတွေကဘယင်တစ်ပါးကလာပြီးတိုက်တယ်တိုက်တော့ဒီဗာရဏသီဘယင်ကသူ့မူကြီးမရတွေအလုံးမိန်ပေးထားတဲ့ရမတိုက်ကြနဲ့သူလိုချင်တာရှိယူပါစေတိုင်းပြည်လိုချင်လဲယူပါစေ သူ့မေတ္တာပဲပွားကြဘယနာခိုင်းဒါနဲ့တိုင်းလူပြည်ရာပြည်ကြည်တာတွေရောစစ်သူကြီးတွေရောပါလေရောမတိုက်ခဲနဲ့မေတ္တာပဲပွားကြတယ်အဲ့ဒီဘယင်ကလွယ်လွယ်ပဲဘယ်သူမှခံတိုက်တာမရှိတော့တိုင်းပြည်တဲ့ဝင်လာနတ်တော်ရဲ့ရောက်နတ်တော်ရဲ့ရောက်ပြီးတော့ ဗာရဏသီဘုရင်ကိုဖမ်းဖမ်းပြီးတော့ကျိုးနဲ့တုတ်ထားဗာရဏသီဘုရင်ကလုံးဝစိတ်နဲ့တောင်မပြစ်ပါဘူးမေတ္တာပဲပွားတယ်ဒါနဲ့ခဏကြာတော့အဲ့ဒီရန်သူဘုရင်ဟာ ရာလာကြီးရံလာကြီးဆိုပြီးဒီကိုယ်လုံးရာလုံးညံလုံးလို့ဩနေရရာရခြင်းများနေပြီးဒီကိုယ်လုံးပူလောင်နေဩနေရဒီတော့ဘယ်သေးတော့ဆရာဘယ်သေးသမားမှသူ့ကိုမကူနိုင်သူကတော့ကူကြပါကြကြပါနဲ့အမျိုးမျိုးဩနေကူကြပါကြကြပါလားဩတာ ဒီမှာဖမ်းထားတာပြီးရင်သူကမလွတ်ဘူးသူတိုင်းပြည်ကစစ်တပ်တိုင်းပြည်တွေကစစ်တပ်လည်းပြန်အဆုံးမခိုင်းဘူးအဲ့ဒီမှာအမျိုးအမင်းပညာရှိတဲ့ပညာရှိအမှန်တရားကတယောက်တည်းအရှင်မင်းကြီးအဲ့ဒီလိုခံစားရတဲ့ဒုက္ခဝေဒနာဟာတခြားကြောင့်မဟုတ်ပါဘူးအရှင်မင်းကြီးမပြစ်မှားတဲ့ ဗာရာဏသီဘယင်ကိုသွားပြီးပြင်မာလို့ဟိုလိုဖြစ်တာပါအဲ့တော့ဗာရာဏသီဘယင်ကိုကြိုဖြေးပြီးတော့ရှင်မင်းကြီးကြောလိုက်ပါအဲ့လိုကြောလိုက်လို့ရှိရင်ဒါပျောက်သွားပါလိမ့်မယ်။ဉာဏ်ငံကတော့အဲ့ဒီပညာရှိအမှပြောတဲ့အတိုင်းကြောလိုက်တယ်။ဒါပေမဲ့ဘုန်းကြီးထင်တာတော့ဒီလောက်အောင်စိတ်ဓာတ်ကျမ်းသန်းနေတဲ့ပုဂ္ဂိုလ် ယုံမယ်မထင်ပါဘူးသူ့မကြီးပြောတယ်မယုံတော့ဗလာမဆန်တော့လောက်နေဦးမှာတော်တော်ဆွဲကြွရှိသူနဲ့တော့ဘတော်မဟုတ်ပါဘူးနောက်ဆုံးမနေနိုင်မထိုင်နိုင်အောင်ယောဂဝေဒနာဒုက္ခဝေဒနာခံစားလာတော့မှသူသွားကြတော့မှာပဲအဲဗရဏတိပြင်ကြိုးဖြီးပြီးပြီးတော့အရှင်မင်းကြီးတပည့်တော်ပြမကျွန်ုပ်ပြမမိပါတယ်ကျွန်ုပ်ရဲ့အပြစ်ကိုခွင့်လွှတ်ပါရှင်နဲ့ပါဘုရားတော့ မူလရေအခွင့်လွတ်ပြီးကျင့်နာပြီးသားဘာကြောင့်လဲဆိုမေတ္တာပွားနေတာအဲတော့ခွင့်လွတ်ပါတယ်ကျင့်နာပါတယ်ဘယ်လိုမှစိတ်မရှိပါဘူးအဲဒါလို့ပြောလိုက်တော့မှဒီဘယဟာတခါလဲအကောင်းပဂရိဖြစ်ပြီးအပူလည်းမရှိအရာလည်းမရှိပဲနဲ့ပဂရိချမ်းသာသွားတယ်ဒီခါကြတော့မှသူမှားပါပြီဆိုပြီးတော့ သူစစ်တာပြန်ဆုပ်ရုပ်သိမ်းပြီးတော့သူ့တိုင်းပြည်ကိုပြန်သွားတယ်အဲဒီဘုရင်ဗာရာဏသီဘုရင်ကိုလည်းပဲဆရာအဖြစ်ထားပြီးတော့နောက်တော့လည်းသူ့ကိုဆူဆုံးမှာပါဆိုတာအဲ့ဒါသူပြောသွားသေးတယ်ဒီတော့ပြောရတာကပေါ့လေမေတ္တာဘာဝနာကတကယ်ပွားလို့ရှိရင် ခုနတတိုင်းပြည်လုံးကမွားရဲ့တခြားတိုင်းပြည်ကလည်းပဲမလာနိုင်ပါဘူးမတိုက်နိုင်ပါဘူးတနေ့နေ့နဲ့သူတို့ပြည့်စည်မယ်သို့မဟုတ်သူတို့မတိုက်လို့ခိုက်လို့တဲ့စိတ်ရင်လည်းပဲကြောက်ရတကယ်ကမေတ္တာစိတ်ဖြစ်အောင်မွားလို့ရှိရင်မြတ်စွာဘုရားမေတ္တာအကျိုးတစ်ဆက်တစ်ပါးဟောတာလည်းမှပါပါသေးလဲလို့ဆိုတော့ နာဟိသတ္ထံဝါဝိသံဝါကမတိမေတ္တာပွားတဲ့ပုဂ္ဂိုလ်သတ္ထံဝါလက်နဲ့ပြီးတော်၎င်းဝိသံဝါစိတ်ပြီးတော်၎င်းအဂိဝအဂိဝမိပြီးတော်၎င်းနာကမတိမဖြစ်စီနိုင်မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ဟာလက်နဲ့လည်းမထိနိုင်ဘူးအစိတ်လည်းမဖြစ်မမိနိုင်ဘူး မီးလည်းမလောင်နိုင်ဘူးလို့ဘုရားဆရာဘုရားမိတ်ဒါအဲ့ဒီသဘာဝတွေဟာမေတ္တာပွားကြည့်တဲ့ပုဂ္ဂိုလ်မှာတော်တော်လေးဖြစ်ဖြစ်တော့ကဖြစ်အောင်ပွားတဲ့ပုဂ္ဂိုလ်မှာကိုယ်တွေးတွေပဲတချို့မှာတွေးကြုံရမယ်ဘေးရမှာလည်းမတွေးကြုံဥပမာဘယ်လိုလဲဆိုရင်တဏှာသွားမလို့လေမြန်လက်မှတ်ယူထားတဲ့လေမြန်စီးမလို့ဒါပေမဲ့ အိမ်မှာကိစ္စများတာနဲ့လေရင်ကွင်းစင်တာနောက်ကျသွားတယ်မမီလိုက်လေမြန်လာတက်သွားတယ်အဲမကြခင်မဲ့အဲ့ဒီလေမြန်ကစက်ချိုရပြီးပြက်ကျသွားတော့အဲ့ဒီလေရင်စီးတဲ့ပုဂ္ဂိုလ်တွေအသက်ဆုံးရှုံးရအဲဟိုပုဂ္ဂိုလ်မဆုံးရှုံးဘာဖြစ်လို့လဲဟဲ့လေမြန်မစည်းဖြစ်လို့ပေါ့ဘလို့မစည်းဖြစ်တာလဲလို့ဆိုတော့ မေတ္တာတရားကြောင့်တစုံတရာသောပုဂ္ဂိုလ်ကစောင့်ရှောက်လို့ဖယ်ရှားလို့ပေါ့မြတ်စွာဘုရားမိန့်တဲ့ပြန်မှာပါသေးတယ်မေတ္တာပွားတဲ့ပုဂ္ဂိုလ်ကိုမနုဿာဏပိယောဟောတိလူတွေကလည်းချစ်ခင်ကြတယ်အမနုဿာဏပိယောဟောတိလူမတပါတခြားတ attva တွေနတ်အပါဝင်ဖြစ်တဲ့တ attva တွေကလည်းချစ်ခင်ကြတယ် ဒေဝတာနုရထံတိနတ်တွေကလည်းစောင့်ရှောက်ကြတယ်အဲ့ဒီတော့သူ့မေတ္တာစိတ်ရဲ့တကူတတ္တိကြောင့်ပဲနတ်တွေကမသွားပြအောင်ဖယ်တယ်လို့လည်းပြောနိုင်တယ်သူကံတရားကဖယ်တယ်လို့လည်းပြောနိုင်တာပေါ့သို့တော့ဘာပဲဖြစ်ဖြစ်အဲ့ဒီဘေဒုက္ခသူ့မရောက်တာကတော့ဒီမေတ္တာဘာဝနာကြောင့်ပဲဒါကြောင့် မေတ္တာဘာဝနာပွားများကိုသိအရေးကြီးတယ်လူတိုင်းလူတိုင်းအခုတော့မေတ္တာရဲ့ဆိုင်ရင်ပဲဒီလောကမှာလောက်ကျင်ရတာများအနိုင်ထက်ပြောတယ်အမနာပပြောတယ်နှိမ့်ဆက်တယ်ညှဉ်းပန်းတယ်ရိုက်တယ်ထုတယ်တတ်တယ်ဖြတ်တယ်မေတ္တာရဲ့ဆိုင်ရင်ပဲဒီ အဲ့ဒါတွေလုပ်လို့ကတော့ကိုယ်လည်းမချမ်းသာဘူးသူလည်းမချမ်းသာဘူးအဲ့ဒါလို့နိုင်တဲ့စီးနှင်းလုပ်တဲ့သူချမ်းသာမယ်မှန်သလားချမ်းသာပါဘူးသူစိတ်ကကသူခြောက်နေတာမဟုတ်လားအမြဲတမ်းအမြဲတစေတွေးမိတိုင်းတွေးမိတိုင်းစဉ်းစားမိတိုင်းစဉ်းစားမိတိုင်းဟာကိုယ်ရဲ့မကောင်းမှုကကိုယ်ကိုမခြောက်ဘူးလားခြောက်နေတာအဲ့လိုဆိုရင်သူချမ်းသာလား မချမ်းသာဘူးဒါလည်းမကားသေးလို့အဲ့ဒီမကောင်းမှုကြောင့်တခြားဘေးဟာအန္တရာယ်ဘောမတွေ့နိုင်ဘူးလားတွေ့နိုင်တာပဲအဲ့ဒါပြောင်းမြမလုတ်ပဲနဲ့မြတ်စွာဘုရားမိန့်ကြားတဲ့အတိုင်းတလောကလုံးရှိတဲ့တတ္တဝါတွေရမပါစေချမ်းသာပါစေကိုယ်ဆင်းရဲကင်းပါစေစိတ်ဆင်းရဲကင်းပါစေအစကအစဉ်ပြေကြပါစေ အဲဒါလို့တတ္တဝါတွေပေါ်ချမ်းသာစေလိုတဲ့ဆင်းရဲကင်းစေလိုတဲ့အစကအဆင်ပြေစေလိုတဲ့စိတ်ထားရှိတော့အဲ့ဒီစိတ်ထားနဲ့လိုက်လျောတဲ့အပြောရှိရအဲ့ဒီအပြောကမေတ္တာဝစီကံခေါ်တယ်မေတ္တာစိတ်ထားရှိတဲ့အပြောမေတ္တာစိတ်ထားရှိတဲ့အပြောပြောပြီဆိုလို့ရှိရင်တော့ သူတို့ဘာထိပါနဲ့နာကြတာပြောမလားမပြောဘူးလားမပြောတော့ဘူးအဲ့ဒါမေတ္တာဝစီကခေါ်တယ်ဒါမေတ္တာစိတ်ထားနဲ့အလုပ်လုပ်တယ်ဆိုလို့ရှိရင်သူတို့ဘာထိပါနဲ့နာကြတယ်အလုပ်လုပ်မလားမလုပ်တော့ဘူးအဲ့ဒါမေတ္တာကာယကခေါ်တယ်ဒီလိုဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာသူတို့ဘာပေါ်အောင်းသာချမ်းသာသိလို့တဲ့စိတ်ဆင်းရဲကင်းသိလို့တဲ့စိတ်ပဲရှိပြီးရှိတဲ့အတိုင်းလည်း မေတ္တာအပြောမေတ္တာအလုပ်ပဲလုပ်တယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်လူတွေကဝိုင်းပြီးမချစ်ခင်မလေးစားဘူးလားချစ်ခင်လေးစားတယ်ချစ်ခင်လေးစားတယ်အဲ့ဒါလို့ချစ်ခင်လေးစားပြီဆိုလို့ရှိရင်တော့ဒီလူကလည်းမေတ္တာပွားဟိုလူကလည်းမေတ္တာပွားဆိုအချင်းချင်းချစ်ခင်လေးစားပြီဆိုတော့အဲ့ဒီချစ်ခင်လေးစားတဲ့ပုဂ္ဂိုလ်တွေရဲ့အကြမှာယံတတ္တရုဆိုတာရှိအောင်မလား မရှိတော့ဘူးခိုက်ရဆိုတာမရှိတော့ဘူးဒီလိုတော့အဲ့ဒါလို့ဆိုတော့ချမ်းသာပြီပေါ့ဒါကြောင့်ပွားဖို့အရေးကြီးတယ်ဘုန်းကြီးတို့ပြိဿတည်ပြီးသားပဲမြတ်စွာဘုရားရဲ့အလောင်းတော်ဝိသန္တရာမင်းကြီးသူ့ရဲ့မိဖုရားနဲ့ရောသားတော်သမီးတော်တွေနဲ့ရော တောနဲ့ကြီးတဲ့ထွက်ပြီးသွားနေတယ်မဟုတ်လား ဝေပါရတောင်ဝန်းဆိုတောနဲ့ကြီးပဲအဲ့ဒီတောနဲ့အဲ့လိုတောနဲ့ဆိုတာကျမ်းသားနဲ့တောရိုက်ပြိဋ္ဌာန်တွေမရှိဘူးလားရှိတာပေါ့ရှင်သေးတို့ကြားတို့တစ်တို့အစိုက်တွေဒါတွေရှိတာပဲမွေအစိုက်တဲ့အစိတ်ကြီးတဲ့ကောင်တွေလည်းရှိတာပဲဒါပေမဲ့သူတို့အဲ့မှာနေလို့ဖြစ်တယ်ဘာမှအန္တရာယ်မရှိဘူးဘာဖြစ်လို့လဲအမေတ္တာဘွားလို့ မေတ္တာပွားလို့ဒါအဲ့ဒါလို့ဘုရားအလောင်းတော်အရင်အမှာကြီးတွေအပြီးတော့သူ့မရှံခေါ်တဲ့သူ့အနတ္တမှာလည်းပဲမျက်မသိပြူရမိဘနှစ်ပါးတော်တဲ့မှာလှုပ်ကြွေးပြုစုနေတာသူလည်းပဲတာယတိရိစ္ဆာန်ကြားတွေထဲမှာသွားလာနေရတာပဲသူ့ကိုဘာဖြစ်တော့ဘာဖြစ်ဘူးဒီတော့ ပြောစရာလေးတစ်ခုရှိတယ်လေမေတ္တာမွားလို့မလို့သူ့ဘေးရအန္တရာယ်မရှိဘူးဆိုဒါဖြင့်ပိလိယကမင်းပြစ်လိုက်တဲ့မြားကတော့သူ့ဘာကြောင့်မှန်တော့မေးစရာရှိတယ်အဲ့ဒါကိုမိလိန်တာမင်းကြီးကမေးလို့အရှင်နာဂမိတ်ကဖြေထားတယ် မိလိန်နာမင်းကြီးဆိုတာအလက်ဇန္ဒာဒဂရိတ်တို့အလွယ်တည်းရတယ်လက်ဇန္ဒာဒဂရိတ်ဆိုတော့နည်းနည်းရွယ်နဲ့အရှိပဲအိန္ဒိယအထိတိုက်ခိုက်လာတဲ့လူကိုအသူအလွယ်တည်းရတယ်အသူကအင်မတန်ဗုဒ္ဓတရားတော်စစ်စစ်သက်သက်ဒီပြေကလေ့လာထားတော့ တော်တော်နိုင်နိုင်ချွတ်ချွတ်သိတယ်ဒါကြောင့်မေးတဲ့အခါလဲနိုင်နိုင်ချွတ်ချွတ်ကတိကတ္တတွေသူကသူကမေးတယ်သူကမေးမခံနိုင်လို့ဘုန်းကြီးတွေအဲ့ဒီသာဂလာကြီးသူရှိတဲ့အတိုင်းဒီမှာသူ့ဟာမနေဘူးပဲသူနဲ့ဝေးရပဲလျှောက်ပြီးသွားသရေလုံးရတယ်နောက်တော့ဒီရှင်နာတဲ့တိမ်ပေါ်လာတဲ့အခါကျတော့သူမေးတဲ့အရှင်နာကလေးကဖြေတယ်အဲ့ဒီမှာလည်းပဲသူကဒါမေးထားတယ် ရှင်သာရသိမ့်နဲ့မေတ္တာဘာဝနာပွားတဲ့ပုဂ္ဂိုလ်ကိုလက်နဲ့မထိအစိတ်မမိမိလည်းမထိနိုင်ဘူးလို့မြတ်စွာဘုရားဟောပါတယ်တဲ့ဒါပေမဲ့သူ့နာသာမသူတို့သားတော့ပြီးလျက်ခဘီနာမြားနဲ့ပြစ်လိုက်တာနဲ့မြားတာထိသွားပါကောအဲ့လိုဆိုလို့ရှိရင်မြတ်စွာဘုရားဟောထားတဲ့မေတ္တာတရားကြောင့်လက်နဲ့မထိဘူးဆိုတဲ့စကားမှန်မှမလား မေးတော့အရှင်နာရသိင်္ဂဖြေတယ်မင်းကြီးတဲ့မြတ်စွာဘုရားရဲ့စကားဟာဘယ်တော့မှမမှားပါဘူးမေတ္တာဘာဝနာပွားလို့မေတ္တာစိတ်ထားရှိနေတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုဘုရားရှင်မိန့်ကြားတော်မူတဲ့အတိုင်းလည်းငယ်မကြည်စိတ်မမီမိမတိနိုင်ဘူးဆိုတာကမှတ်ပါတယ်ဒါပဲတဲ့ သူ့အနာတာမဟာအဲ့ဒီအချိန်မှာရေခတ်နေတာတဲ့ရေခတ်ပြီးတော့ရေဩမပြီးတော့ပခုံးပေါ်တင်နေတဲ့အချိန်မှာအားပြုတ်ပြီးတော့ရေဩကိုအာယုံစိုက်လိုက်ရတဲ့အတွက်သူ့တဏ္ဍာမှာအဲ့ဒီအချိန်မေတ္တာစိတ်လွတ်သွားပါတယ်တဲ့မေတ္တာဘာဝနာလွတ်သွားတယ် အဲ့ဒီအခိုက်မှာပိလိယခိုင်ရဲ့များတာလာပြီးတော့မန္နာပါတဲ့အရှင်နာရဲ့စိတ်မထီကအဲ့လိုဖြေတယ်ဆိုလိုတာကတော့မေတ္တာဘာဝနာပွားလို့မေတ္တာစိတ်ထားဖြစ်နေတဲ့အချိန်မေတ္တာကအင်အောင်အကောင်းဖြစ်နေတဲ့အချိန်ဆိုလို့ရှိရင်တော့မထီနိုင်ဘူးအခုဖြုတ်ခနဲ့စိတ်ကရေအိုးစီရောက်သွားတဲ့အတွက် မေတ္တာဘာဝနာမပွားများနိုင်ဘူးမေတ္တာစိတ်အပြည့်ဝမရှိတဲ့အချိန်မှာဖျားလာမြားလာရှိတယ်လို့ရှင်သာရိပုတ္တကဖြေထားတယ်။ထားကြပါစို့ဒါကတော့တနည်းအားဖြင့်ရဟန်းကမပေါ်ပြပေမဲ့တနည်းအားဖြင့်ပြောမယ်ဆိုရင်လည်းပဲအတိတ်ကအကုသိုလ်ကလာပြီးအကျိုးပေးတယ်လို့တော့မပြောနိုင်ဘူးလား။ပြောနိုင်တာပါပဲ။အခုရှင်သာရိပုတ္တဖြေတဲ့အတိုင်းလည်းပဲဖြေနိုင်တာပဲ။ အတိတ်ကအကုသိုလ်ကံကအားကြီးလာလို့ရှိရင်တော့အဲ့ဒီအကုသိုလ်ကံကိုဒီဘဝကုသိုလ်ကံကမတားဆီးနိုင်အားမကြီးဘူးဆိုလို့ရှိရင်တော့ဒီဘဝကုသိုလ်ကံကအတိတ်အကုသိုလ်ကံကိုတားဆီးနိုင်တယ်အများကြီးရှိတယ်ဒါကြောင့်မေတ္တာပွားပါပွားဖို့လိုတယ်ဒီတော့မေတ္တာဆိုတာအခုပြောတဲ့အတိုင်းတတ္တဝါတို့ရဲ့အကျိုးစီးပွားလိုလားတဲ့စိတ် တ attva ကိုချမ်းသာစေလိုတဲ့စိတ်ဆင်းရဲကင်းစေလိုတဲ့စိတ်အစသာအစဉ်ပြေစေလိုတဲ့စိတ်ဘယ်တ attva မျိုးမဆိုတက်ရှိမှလည်းများဘယ်ဘုံဘုံကနေရတရိษံပြိတ္တာသူရကေကစပြီးလူနာမြမအလုံးတက်ရှိတ attva တွေကိုကြမ်းမှစိတ်ချမ်းသာရှိကြပါစေကိုဆင်းရဲစိတ်ဆင်းရဲမရှိကြပါစေနဲ့စသအရှင်ပြေကြပါစေ အဲဒါလို့ထပ်ထပ်ထပ်ပွားပြီးတော့မိမိစိတ်ထဲမှာတတ္တဝါတွေထပ်တာစီလိုတဲ့စိတ်တပွားပွားဖြစ်ပွားအောင်ဆင်ញင်နှလုံးသွင်းပွားများတာကိုမေတ္တာဘာဝနာလို့ခေါ်တာတကယ်လက်တွေ့ပွားကြည့်လို့ရှိရဲ့တကယ်သိတာပါလေတချို့ဘေးရန်အန္တရာယ်တွေဟာ မတင်မပဲနဲ့စဉ်းစားမရပဲနဲ့စဉ်းစားမရတော့တဲ့အကြောင်းအချက်တွေနဲ့ပဲဘေးရအန္တရာယ်တွေမကြောက်ရောက်ပဲသွားတာဖယ်ရှားသွားတာအဲ့ဒါတွေရှိတတ်တယ်ပြီးတော့လည်းကဘယ်တော့မှမမျော်လင့်တဲ့ကောင်းကျိုးချမ်းသာတွေလည်းရလာတတ်တာဒါတွေလည်းရှိတာပဲဘာကြောင့်လဲဆိုတော့စိတ်ထားဖြူစင်းနေပြီဖြူစင်တဲ့စိတ်ဓာတ်ရှိနေပြီဆိုရင်တော့ အဲ့ဒီဖြစ်စဉ်နဲ့စိတ်ရဲ့တတ္တိကြောင့်နည်းနည်းလေးစိတ်ညွတ်တာနဲ့အဲ့ဒီစိတ်ရဲ့လိုဟာပြည့်စုံတတ်တာကသဘာဝပဲသူကအားကောင်းတယ်လို့အဲ့ဒါလိုပွားတဲ့အခါမှာပွားတာကနှမျိုးရှိတာပေါ့တတ္တဝအာလုံးလို့အာယုံပြုပြီးပွားတာကတစ်မျိုးဘယ်တတ္တဝမှမချဘူးတက်ရှိမှလည်းအကုန်လုံး ကျမ်းပါပါစေချမ်းသာပါစေကိုယ်ဆင်းရဲကင်းပါစေစိတ်ဆင်းရဲကင်းပါစေစသအရှင်ပြေပါစေနောက်တနည်းကမိမိပွားလိုတဲ့တတ္တဝါကိုကွက်ပြီးတော့ပိုင်းခြားသတ်မှတ်ပြီးအာယုပြုပွားဆိုကြပါစို့မိမိမိတ်ဆွေကိုပဲကွက်ပြီးတော့အာယုပြုပွားလိုတယ်အမေကိုပဲကွက်ပြီးပွားပိုင်းခြားသတ်မှတ်ပြီးအာယုပြုပွားလိုတယ်အဖေကိုပဲပိုင်းခြားသတ်မှတ်ပြီးအာယုပြုပွားလိုတယ် မိမိရဲ့ဆရာသမားကိုပဲပိုင်းခြားတတ်မှတ်ပြီးပွားအာယုံပြီးပွားလို့တယ်အဲ့ဒါလို့ပိုင်းခြားတတ်မှတ်ပြီးပွားတာကတစ်မျိုးပိုင်းခြားတတ်မှတ်ပြီးပွားတယ်ဆိုလို့ရှိရင်အဲ့ဒါကိုဘောဓိမေတ္တာလို့ခေါ်တယ်ပိုင်းခြားတတ်မှတ်မှုမရှိဘဲတတ္တဝါအာလုံးလို့တရှိတတ္တဝါအာလုံးမှာဖြာပြီးတော့မေတ္တာပွားရင်အနောဓိမေတ္တာခေါ်တယ်ပိုင်းခြားတတ်မှတ်မှုမရှိတဲ့မေတ္တာ ပိုင်းခြားသတ်မှတ်မှုရှိတဲ့မေတ္တာပွားလို့ရှိရင်တော့ဩဒိမေတ္တာပွားရင်တော့တတိထားစရာအချက်ကလေးတွေကျမ်းဂန်ကထုတ်ပြထားတာရှိပါတယ်ဖြစ်တတ်တဲ့သဘောလေးတွေဖြစ်တတ်တဲ့သဘောဆိုတာမုတ်ချဖြစ်ရမယ်တော့မဟုတ်ဘူးဒါဟာဖြစ်လေဖြစ်တာရှိတဲ့ဖြစ်နိုင်တယ်ဘလောက်ပဲအရာတိုင်းဟာဒီတိုင်းပါပဲ ချွင်းချက်ရှိတာပေါ့အရာတိုင်းမှာချွင်းချက်ရှိတယ်ဒါတော့ပထမဆုံးခွန်ကြီးတို့အနောရိခေါ်တဲ့ပုဂ္ဂိုလ်ပိုင်ခြားသတ်မှတ်မှုမရှိပဲနဲ့တက်ရှိတတ္တဝါအလုံးအပေဘုံဘုံငါရေနေရတိရစ္ဆာန်ပြိတ္တာအတူတကယ်ဘုံငါရေတိရစ္ဆာန်နေလဲတိရစ္ဆာန်မျိုးမျိုး ပိုရွာချဖို့ချင်းကြဘိုးကစပြီးတော့ရှင်သေးတိကြရဲ့ငွေကင်းအစရှိပြီးဒိဋ္ဌံအားလုံးပြီးတော့လူအားလုံးလူအားလုံးဆိုတာနဲ့မှလူရောတရားရကမရောဘုန်းကြီးရောကိုရင်ရောဥစဉ်ရောအားလုံးနတ်ပြမအားလုံးလို့တရှိတ္တဝါအားလုံးလို့စိတ်ကမှတ်ပြီးတော့မေတ္တာပွားရတယ် ဗေတတသတ္တဝါမနမြအဝေရာဝန္တုပေယံကင်းကြပါစေအဗျာပိစာဝန္တုစိတ်ဆင်းရဲကင်းကြပါစေအနိကာဝန္တုကိုဆင်းရဲကင်းကြပါစေဒုက္ခိအတ္တနံပရိဟရတုမိမိကိုယ်ကိုချမ်းသာစွာဆောင်နိုင်ကြပါစေဒါက ကျမ်းဂန်ကပေါ်ပြထားတဲ့မေတ္တာပွားတဲ့ဘုသေနည်းပဲမေတ္တာဆိုတာတတ္တဝါကိုချမ်းသာစေလိုတဲ့စိတ်ဆိုသဖြင့်ဘယ်လိုပဲပွားမှာတတ္တဝါကိုချမ်းသာစေလိုတဲ့စိတ်မိမိတဏ္ဍာဖြစ်ပွားဖို့လိုတယ်ပါဠိဘာသာနဲ့ပွားပွားမြန်မာဘာသာနဲ့ပွားပွားအင်္ဂလိပ်ဘာသာနဲ့ပွားပွားကလားဘာသာနဲ့ပွားပွားတရုတ်ဘာသာနဲ့ပွားပွား မိမိခန္ဓာမှာမေတ္တာစိတ်ဖြစ်ဖို့ပဲအရေးကြီးတယ်။အဲဒါလို့ဆိုတော့ကိုနားမလဲတဲ့ပါဠိဘာသာနဲ့ပွားနေတာတဲ့ကိုနားလဲတဲ့မြန်မာဘာသာရွတ်ဆိုပြီးပွားရင်ပိုးပြီးတော့မေတ္တာစိတ်မဖြစ်နိုင်ဘူးလားဖြစ်နိုင်တာပေါ့မဟုတ်ဘူးလားအဲကိုနားမလဲတဲ့ပါဠိဘာသာနဲ့ သဗ္ဗေပါဏသဗ္ဗေဘုဒ္ဓသဗ္ဗေပုဂ္ဂလသဗ္ဗေအတ္တဘဝပရိယပါဏသဗ္ဗာဣတိယောအဝိရာဝတုအပြပိသဝတုအဲဒါလိုတဏှာဤဩမဲ့အစာကိုနားလေတဲ့မြန်မာဘာသာနဲ့5မိနစ်လောက်လေးပွားလိုက်ပြီးမရောက်ဘူးလားရောက်တယ်နော် တိုင်ပြိဿနာရီကတော့9နာရီထိုးပြီးကြောပါတော့လို့ပြောတယ်ဘယ်နဲ့လဲတရားအဆုံးတက်လဲရတော့မလားဟောပြိဿသဘောတူရင်စိတ်စိတ်တရားအဆုံးတက်ဖို့သဘောတူရင်စိတ်စိတ်နေသဘောမတူရင်ဆက်ဟောပါဗျာလို့ရှောင်းဟုတ်ကလားဟိုနောက်ပိုင်းကမပါဘူး နောက်ပိုင်းကစိတ်စိတ်နေသူတို့မေတ္တာမပွားရင်တဲ့လူတွေနဲ့လူတွေကြည့်ရတာမေတ္တာမပွားရင်ရံပွားရင်တဲ့ပုဂ္ဂိုလ်တွေပေါ့နော်ကဲပွားဖို့လေအာလုံးသတ္တဝါတွေကိုစိတ်ကချုံပြီးအာယုံယူစိတ်ရှိသတ္တဝါအာလုံးလိုက်ဆိုနော်အာလုံးသတ္တဝါတွေအာလုံးသတ္တဝါတွေ ရမှာရပါစေ စေပူဆွေးခြင်းကင်းကြပါစေဒီလင်ရွှင်လန်းချမ်းမြေ့ကြပါစေအာလုံးသတ္တဝါတွေ သာသာယာယာ ရပါ ချမ်းမြေ့ပြီးငြိမ်းချမ်းပြည့်မြတ်လူလာတဲ့မေတ္တာစိတ်မိမိတဏ္ဍဖြစ်ပွားနေဖို့ပဲဒါပဲလိုရမယ်အဲ့ဒါလိုဖြစ်ပွားပြီတကယ်မေတ္တာစိတ်ဖြစ်ပွားပြီဆိုလို့ရှိရင်စိတ်ကတည်ငြိမ်လာတယ်ငြိမ်းအေးလာတယ်ကြည်လင်းလာတယ်ချမ်းမြေ့လာတယ်ကြည်နူးလာတယ် ခါတည်းခန္ဓာကိုယ်ထဲမှာတစိမ့်စိမ့်တသိမ့်သိမ့်နဲ့ပီတိလည်းဖြစ်တယ်ဟာဖြစ်လာတယ်စိတ်ဟာတခါတည်းကြည်လဲပြီးကိုယ်စိတ်ကလေးကိုပြန်ပြီးတော့မြင်နေရတယ်စိတ်ကလေးဟာကြည်လဲဖြူစင်းနေတာကို တွေးနေရတယ်အဲ့ဒါလိုခံစားရတယ်အဲ့ဒါလိုဆိုလို့ရှိရင်တော့မိမိတဏ္ဍမေတ္တာစိတ်ဖြစ်ပြီလို့အဲ့ဒါလိုသဘောပေါက်ရတယ် ချို့များအဲ့ဒီငြိမ်းချမ်းအေးမြတဲ့မေတ္တာမေတ္တာစိတ်အရှိန်ဟတဲ့သူ့ရဲ့ရုပ်ခန္ဓာကိုယ်ပါငြိမ်းချမ်းအေးမြလာတဲ့အခါကျတော့တချို့မှာတကယ်ကိုရုပ်ခန္ဓာပါချမ်းသာအေးလာတယ်လို့အဲ့လိုတောင်းခံစားရတာရှိပါတယ်မေတ္တာဘာဝနာဆိုကြပါစို့နေရောညပါမေတ္တာဘာဝနာပဲ15ရက်လောက်ပွားတဲ့ပုဂ္ဂိုလ်များဆိုလို့ရှိရင် အဲဒါလိုတွေ့ရတယ်အဲဒလနလပွားတယ်ဆိုရင်တော့ပြောစရာမလိုတော့အဲ့တော့အဲ့ဒါကိုခွန်ကြီးတို့အလေးအကျင့်လုပ်ကြရင်မကောင်းဘူးလားကောင်းတယ်နော်ကိုလည်းချမ်းသာသူလည်းချမ်းသာ gain အခုညပဲလေ့ကျင့်ရအောင်အခုပြောတဲ့အတိုင်းပြင်ထိုင်ပါတမလင်ငွေထိုင်ယုံယုံထိုင် ခန္ဓာကိုယ်ကိုဖြောင်းပြောင်းမှတ်မှတ်ထားခေါင်းကိုလည်းခန္ဓာကိုယ်နဲ့တစ်ဖြောင်းနဲ့တစ်မှတ်ထည့်ထားမျက်စိကိုအလိုက်တင်လေးမိတ်ုံနဲ့မိတ်ထားလက်ကိုရခွင်းနဲ့မှာဘယ်ဘက်လက်ကအောက်ကညာဘက်လက်ကအပေါ်ကအလိုက်တင်လေးဖောက်ဝါလေးတင်ထားခန္ဓာကိုယ်ကြီးတင်းမနေစေနဲ့တောင့်မနေစေနဲ့ ကြွက်သားတွေအားလုံးလျှော့ပြီးပျော့ပျော့လူညံနေပါစေထို့တူစိတ်ကလေးကလည်းပဲပျော့ပျော့လူညံနေပါစေစိတ်ထဲမှာဘာကြောင့်တင့်မနေစေနဲ့စိတ်ဟာကြည်လင်းပြီးတော့ပျော့ပျော့လူညံနေပါစေအဲ့ဒါမှာအာယုံပြုပြီးတော့စိတ်ကရွတ်စိတ်ရွတ်စိတ်နဲ့ရွတ်လို့အာမရရင်နှုတ်နဲ့ တို့တို့လေးလေသာမကြအောင်ရွတ်ပြီးတော့ပွားနိုင်တယ်အလုံးသတ္တဝါတွေကြံ့မကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစသဖြင့်ပြကြပါစေအလုံးသတ္တဝါတွေပြေကင်းကြပါစေယံကင်းကြပါစေဆွေငင်ကင်းကြပါစေပူဆွေးခြင်းကင်းကြပါစေကြည်လင်ရှင်လာချမ်းမြေ့ကြပါစေ ဘုန်းကြီးတို့ပြိဿမေတ္တာပွားတာမေတ္တာစိတ်ဖြစ်ပေလားဖြစ်တယ်နော်မေတ္တာပွားခြင်းကြောင့်အကျိုးတစ်ဆက်တစ်ပါးရတယ်လို့မြတ်စွာဘုရားအင်္ဂုတ္တရနိကေဧကတတကနိဗ္ဗာန်မှာမိန်ရတယ်ဒုက္ခံဒုပတိဒုက္ခံပတိဘောဇတိဗဒ္ဒရံသူပိနံပတ္တတိ မနုဿာဏံပိယောဟောတိအမနုဿာဏံပိယောဟောတိဒေဝတနုရခန္တိအစရှိသည်ဖြစ်ဒိဗေကတော့မေတ္တာပွားတဲ့ပုဂ္ဂိုလ်ဟာအိတ်တဲ့အခါမှာချမ်းသာသာသာအိပ်ပျော်တယ်။နိုးတဲ့အခါလည်းပဲချမ်းသာသာကြည်ကြည်လင်လင်ရွှင်ရွှင်လန်းလန်းနဲ့နိုးတယ်။အိပ်မဲ့မဲ့တဲ့အခါလည်းမကောင်းတဲ့အိပ်မဲ့ဆိုးတွေမမဲ့ဘူး။အိပ်မဲ့ကောင်းမဲ့မဲ့တဲ့မေတ္တာပွားသူ လူတွေကလည်းချစ်ခင်ကြတယ်လူမှတပါတခြားသောတ attva တွေကလည်းချစ်ခင်ကြတယ်နတ်အပါဝင်ပေါ့နတ်တို့ဘလူအစိုက်တဲ့ဓာရီအပါဝင်တခြားသောတ attva တွေကလည်းချစ်ခင်ကြတယ်ဘုန်းကြီးတို့ပြိဿကြားမှုမှာပေါ့အောက်ပြေအောက်ရမှာဆရာတော်ကြီးဥသီလဆိုတာအမြဲတမ်းတော်ရဆောက်တည်ပြီးတဲ့သုံးတယ်တော်ရဲမှာပဲတဲ့သုံးတယ်အဲဒီဆရာတော်ကြီး ဆုံးခံလာမှာဆိုလို့ရှိရင်တခါတည်းရဆင်းနေတွေ့ပြီမဲ့ဆင်းနေရဆရာတော်ကြီးလမ်းဖယ်ပေးတယ်အဲကြားတယ်လေဆရာတော်ကြီးကအန္တရာယ်မပြူတခါတည်းရဆရာတော်ကြီးနေတဲ့ကြောင်းအောက်မှာလာပြီးတော့ကြာနေတာတောင်မှပဲဆရာတော်ကြီးကအန္တရာယ်မပြုဘူးတဲ့အဲ့ဒါဆရာတော်ကြီးဘုန်းတော်ကြီးဥပီလာအထုပ္ပတိဆိုတဲ့စာအုပ်မှာခွန်ကြီးတို့ဖတ်ရတယ် ဒါကြောင့်လူချစ်တယ်၊နတ်ချစ်တယ်။နတ်တွေကစောင့်ရှောက်တယ်။လက်နဲ့အစိတ်မီးမထိနိုင်ဘူး။စိတ်မြန်မြန်တည်ငြိမ်လွယ်တယ်၊သမာဓိရလွယ်တယ်။တုဝတ္တံစိတ်တံသမာဓိယတိ။စိတ်တံစိတ်တိတုဝတ္တံလင်းမြန်စွာ သမာဓိယတိတည်ငြိမ်ဤမုခဝန္နောပတိရတိမေတ္တာပွားတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာကြည်လင်းပြီးတော့ ငြိမ်းချမ်းအေးမြနေတယ်ပြည့်တရေရှိတယ်ပေါ့သူမျက်နှာကြည့်လိုက်ရပြီဆိုလို့ရှိရင်အမြဲတမ်းကြည့်ပြီးတော့ပြည့်တရေရှိပြီငြိမ်းချမ်းအေးမြနေတဲ့သဘောသူသူမျက်နှာမှာထင်ရှားတယ်အတ္တမုံလောကလံကရောတိမေတ္တာဘာဝနာပွားတဲ့လူဟာသိတဲ့အခါမှာမတွေးမဝေသေးရတယ်မတွေးမွေးသေးတယ်ဆိုတာဩအင်းမေကေပါပါကေပါနာလာကြည့်သူသူကျင်လာကြည့်ဆို ဟောပြီးမတရားပဲနဲ့တတိယတည်းရဲ့ပဲဇီဝိတေတွေခြုံငိမ့်သွားတယ်တဲ့တက်တက်တာမိမိကုသိုလ်တရားတွေပြန်အာရုံပြုမာသနာမာသနာမှာကလေးတတိရပြီးတော့ကိုယ်လိုရတယ်ဥပရိအပတိဝိဇံတော့ဗျမလောကုပဘောဟောတိမေတ္တာဘာဝနာအခြေခံပြီးတော့ဝိပဿနာအထုတ်တဲ့ပုဂ္ဂိုလ်မှာ တကယ်လို့ဝိပဿနာအရာခီးမရောက်သေးလို့အထက်မြတ်တွေကိုယ်မရသေးတော့ပါတဲ့သူအခြေခံတဲ့မေတ္တာဘာဝနာစွမ်းအားကြောင့်ကွယ်လွန်တဲ့အခါမှာမြမပုံမှာသာရယောဂပဲအဲဒီအကျိုးတစ်ဆယ်တစ်ပါးရနိုင်တယ်အိတ်လေချမ်းသာနှိုးချမ်းသာကောင်းရာအိမ်မက်သည် လူရောနတ်ပါချစ်ခင်နာစောင့်ရာနတ်တို့သည်လက်နဲ့စိတ်မိမဖြစ်စီအပြီးစိတ်တည်ကြည်မျက်နာကြည်လေမတွေးဝေးအသေးကောင်းလာသည်ဗျာမဘုံလာစတဝါကျူးမြမေတ္တာဤကဲလိုက်စို့အိလေချမ်းသာအိလေချမ်းသာနိုချမ်းသာနိုချမ်း ကောင်းရာအိမ်မဲ့သည်အိမ်လဲချမ်းသာမျိုးချမ်းသာကောင်းရာ တ်တို့သည်လူရောနှစ်ပါးဖြစ်ခင်တာစောင့်ရ Jesse. ပါစေတပါဒုမြမေတ္တာယိဒုမြ တိထားစရာအချက်ကလေးတွေကျမ်းဂန်ကဖော်ပြထားတယ်။ဒါပေမဲ့ဒီကနေ့ဘုန်းကြီးတို့တော်လောက်ပါပြီ။အဲ့ဒီအထိတော့မပြောနိုင်တော့ဘူးအခြေသိညာသွားတယ်။နဲ့ပြန်ကြတော့ဘုန်းကြီးတို့စစ်တက်ကသူဓမ္မယုံမှာတရား ခေါ်ရမယ်အဲ့ဒီအခါကျတော့ဒါပဲဘုန်းကြီးတို့ဟောဟောတော့အဲ့ဒီမှာဩဒီမေတ္တာပွားတဲ့အခါမှာပုဂ္ဂိုလ်ပိုင်းခြားသတ်မှတ်ပြီးပွားတဲ့အခါမှာသတိထားစရာအချက်ကလေးတွေပွားတဲ့အခါမှာဘယ်လိုအစဉ်နဲ့ပွားရမယ်ဆိုတာလေးတွေအဲ့ဒါလေးတွေပါနဲ့ပြန်ကြတော့ထည့်ပြီးပြောရမယ်ဒီနေ့တော့ဒီလောက်ဆိုတော့ပါပြီပွားကြဒါကြောင့် ဘုန်းကြီးတို့ပြိဿဟာအချင်းချင်းမေတ္တာစိတ်ထားနဲ့မေတ္တာနဲ့ရှင်နဲ့စိတ်ထားထားလို့မေတ္တာရှင်နဲ့ရှင်နဲ့အပြောပြောမေတ္တာနဲ့ရှင်နဲ့အလုပ်လုပ်ကြပြီဆိုလို့ရှိရင်တော့အချင်းချင်းမေတ္တာစိတ်ဝင်လို့မဟုတ်အမြဲတမ်းချစ်ခင်ကျင်နာလေးစားနေကြမှာဖြစ်တဲ့အတွက်အမြဲတမ်းချမ်းသာနေမှာသိကြတယ်အဲ့ဒါကို သေသေးချာချာယုံကြည်ပြီးတော့မေတ္တာဘာဝနာပွားများခြင်းအပြင်မိမိအကျိုးတတ္တဝါများအကျိုးတိုင်းကျိုးပြည်ကျိုးလောကကျိုးကိုဆောင်နိုင်သောသူတော်စင်များဖြစ်ကြပါစေ။ တာရဏီယတရားရဲ့မေတ္တာပွားမှုရဲ့အဲ့ဒါနဲ့တရားသိရအောင်တွေ့ရလားမေတ္တာတာရဏီယတရားကာယကံမေတ္တာဝစီကံမေတ္တာမနောကံမေတ္တာအဲ့ဒါခေါင်းစည်းလေးတွေပါထည့်ပြီးရွရမယ်ဆိုမေတ္တာတာရဏီယတရားမေတ္တာတာရဏီယတရား